ခန်းကြီး6အငယ်1မှ30တပန်းသာရဖျားဤနှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားတင်ဒီဤဒေလတောင်တို့ကိုမျက်နှာပြု၍သူတို့တစ်ဖက်၌ပရောဖက်ပြုလောအိုဤဒေလတောင်တို့အရှင်သာရဖျားဤအမိန်တော်ကိုနားထောင်ကြလောအရှင်သာရဖျားသည်တောင်ကြီးတောင်ငယ်မြစ်ကျိုင်းတို့အားမိန်တော်မူသည်ကား ငါသည်ကိုယ်တိုင်သင်တို့အပေါ်သို့ဓာကိုရောက်စေ၍မြင့်သောအရတ်တို့ကိုဖြိုဖျက်မည်သင်တို့ရစ်ပလင်တို့သည် လူစိတ်ညံလိမ့်မည်နေရုတ်ထုတို့သည် ကျိုးပဲ့လိမ့်မည်ရုတ်ထုစင်းတုတို့ရှေ့မှတင်တို့ဤသူရဲများကိုငါလှဲချမည်ရုတ်ထုစင်းတုတို့ရှေ့မှဣဒရေလအမျိုးသားအသေးကောင်များကိုချထား၍ရစ်ပလင်တို့ပတ်လည်၌ တင်တို့အယိုးများကိုငါဖြန့်ကျဲမည်တင်တို့နေရာအရရ၌ရှိသောမြို့တို့သည်ပြိုပြက်၍မြင့်သောအရတို့သည် လူစိတ်ညံလျက်ရစ်ပလင်တို့သည်တုတ်တင်ပယ်ရှင်းလျက်ရုတ်ထုစင်တုအမျိုးမျိုးတို့သည် ခုတ်လဲချိုးဖဲ့ခြင်းကိုခံရလျက်တင်တို့လှုပ်သော အရာတို့သည်ပျောက်ပြက်လျက်ရှိကြလိမ့်မည်တင်တို့အလယ်၌သူရဲတို့သည်လဲ၍တေကြလိမ့်မည် ငါသည်ထာဝရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်သို့တော်လည်းတင်တို့သည်အပြည်ပြည်သို့ကွဲပြားကြသောအခါလူအမျိုးမျိုးတို့၏ဓာနှင့်လွတ်တော်သူအချို့ရှိစေခြင်းငှာအကြံကျွင်းကိုငါထားမည်ငါကိုစွန့်ပြေး၍မှားယွင်းတတ်သောနှလုံးကို၎င်းယုတ်တုစင်တုတို့နှင့်မှားယွင်းလိုသည်ဖြင့်လက်၍ကြည်သောမျက်စိတို့ကို၎င်းငါပယ်ဖြတ်သောအခါ လွတ်သောသူတို့သည်တိမ်သွာခြင်းကိုခံရာအပြည်ပြည်တို့၌ငါကိုအောက်မေ့ကြလိမ့်မည်ပြုမိသမျှသောဆက်ဆုပ်ယွန်ရှာပွဲ အမှုတို့ကြောင့်ကိုကိုကိုယွန်ရှာကြလိမ့်မည်ထိုတို့သောအပြစ်ဒဏ်ကိုငါပေးမည်ဟုငါထာဝရဘုရားသည်အချီးနှီးမိန်တော်မူသည်မဟုတ်ကြောင်းကိုသိရကြလိမ့်မည်အငယ်၁၁မှ၁၄ အရှင်ထာဝရဘုရားမိန်တော်မူသည်ကားဣဒရေလအမျိုး ပြုမိသမျှသောယွန်ရှာပွဲအမှုဆိုးတို့ကြောင့်အမင်္ဂလာရှိပါသည်တကားဟုဆိုလျက်လက်ခုပ်တီးလောခြေနှင့်ဆောင်းလောအကြောင်းမူကားသူတို့သည်ဒါဘီမွတ်သိချင်းဘီနာဘီတို့ဖြင့်လဲ၍တေကြလိမ့်မည်ဝေသောသူသည်နာဘီဖြင့်တေလျက်ဤသောသူသည်ဒါဘီဖြင့်ဆုံးလျက် ထိုဘေးမှလွတ်၍ကြံကျွင်းသော သူသည်လည်းမွတ်သိပ်ခြင်းဘေးဖြင့်တည်လျက်သူတို့၌ငါ၏ဒေါသအရှိန်ပြည့်စုံလိမ့်မည်ရုတ်တုဆင်းတုအပေါင်းတို့အားနန္တာဘောင်းကိုပူဇော်ရာအရရစ်ပလင်များပတ်လေမြင့်သောကုန်းတောင်ထိပ်ရှိသမျှတို့အပေါ်စိမ့်သောတစ်ပင် အရိတ်ကောင်းသောတပိတ်ပင် ရှိသမျှတို့အောက်၌ရုတ်တုဆင်းတုတို့တွင် သူရဲတို့သည်လဲ၍ တည်လျက်ရှိကြသောအခါငါသည်ထာဝရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်သူတို့အပေါ်မှာငါသည်လက်ကိုဆန့်၍ဒီပလတ်မျိုးနှင့်ဆိုင်သောလွင်ပြင်ထက်သူတို့နေလီရာရာပြည်ကိုတာ၍လူစိတ်ညံရာအံ့ဩဝေရာဖြစ်စေသောအခါငါသည်ထာဝရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်ဟုမိန်တော်မူ၏